ကံကြီး19အငယ်1မှ16ဂိလပီတိရှပိမြို့သားအေလိယကငါကိုးကွယ်သောဣတရေလမျိုး၏ဘုရားသခင်သာရဘုရားအသက်ရှင်တော်မူသည့်အတိုင်းငါအခွင့်မရှိဘဲအင်တန်ကာလပတ်လုံးမိုးမရွာနှင်းမကြရဟု အာဟမင်းအားမွဲ့ဆို၏သာရဘုရား၏နှုတ်ပတ်တော်သည်အေလိယသို့ရောက်လာသည်ကားတင်ဒီဤရမှထွက်သွားလောအရှိတို့ပြောင်း၍ယော်ဒန်မြစ်တစ်ဖက် ခေရိတ်ချောင်းနှမ်းမှ ပုန်းရှောင်၍နေလော့ထိုချောင်းရေကိုတောက်ရမည်ကြီးအားတို့သည်တင့်ကိုကျွေးမွေးမိအကြောင်းငါမှားထားပြီဟု မိန်တော်မူသည့်အတိုင်းအေလိယာသည်တွား၍ယော်ဒန်မြစ်တစ်ဖက် ခေရိတ်ချောင်းနှမ်းမှနေလေ၏ကြီးအားတို့သည်နေတိုင်းနံနှင့်တခါညာဦးတခါမုံနှင့်အမဲသားကိုဆောင်ခဲ့ကြ၏ ချောင်းရည်ကိုလည်းတောက်ရ၏နောက်တဖန်မိုးမရွာသောကြောင့်ချောင်းရည်ခန်းချောက်လေ၏ထိုအခါသာရဖျား၏နှုတ်ကပတ်တော်သည် ရောက်လာသည်ကားတင်ထလောစည်းုံပြည်ဇရတက်မြို့သို့တွား၍နေလော့ထိုမြို့၌နေသောမုတ်ဆိုးမတယောက်သည် တင့်ကိုကျွေးမွေးမည်အကြောင်းငါမှာထားပြီဟု မိန့်တော်မူသည်အတိုင်း၊ဧလိယသည်ထ၍ဇရတ္တမြို့သို့သွား၏။မြို့တံခါးသို့ရောက်သောအခါမုတ်ဆိုးမသည်ထင်းခွေလျက်ရှိ၏။ဧလိယက၊ငါသောက်စရာရေအနည်းငယ်ကိုခွက်နှင့်ယူခဲ့ပါလော့ဟုဟစ်၍ဆို၏။မိန်းမသည်ရေကိုယူခြင်းငှါသွားစဉ်တွင်၊တဖန်ဟစ်၍မုန့်တဖဲ့ကိုလည်းသင့်လက်၌ယူခဲ့ပါလော့ဟုဆိုပြန်လျှင်၊မိန်းမက၊သင်၏ဘုရားသခင်ထာဝရဘုရားအသက်ရှင်တော်မူသည်အတိုင်း၊မုန့်ပြားတပြားမျှမရှိ။ အိုးထဲမှာမုံညက်တလက်ဆုပ်ဘူး၌စီအနှဲငယ်သာရှိ၏ကျွန်မနှင့်သားငယ်အဖို့ဖုတ်၍စားလိုသောငါ၎င်းစားပြီးမှတေလိုသောငါ၎င်းထင်းစနှစ်ခုကိုယခုခွေပါ၏ဟု ပြန်ပြော၏အေလိယကလည်းမစိုးရိမ်နှင့်တင်ဆိုသည့်အတိုင်းတွား၍ပြုလောတို့ရတွင်ငါအဖို့မုံပြားငယ်တပြားကိုအရင်လှုပ်၍ယူခဲ့လော့ နောက်မှသင်နှင့်သင်၏သားငယ်အဖို့လှုပ်လော့ဣဒရေလအမျိုး၏ဘုရားသခင်သာရဘုရားမိန်တော်မူသည်ကားသာရဘုရားသည်မြေပေါ်မှာမိုးရွာစေတော်မမူမီတိုင်အောင်အိုး၌ရှိသောမုန်ညံ့မကုန်ဘူး၌ရှိသောစီမရော့ရဟုမိန်တော်မူကြောင်းကိုဆင့်ဆို၏ထိုမုတ်ဆုံးမသည်တွား၍အေလိယစကားတိုင်ပြုသည်ဖြင့်အေလိယနှင့်တကွကိုယ်တိုင်မှဆ၍အိမ်သားတို့သည်အင်တန်ကာလပတ်လုံးစားရကြ၏ ထာဝရဘုရားသည်ဧလိယအားဖြင့်မိန့်တော်မူသောစကားအတိုင်း၊အိုး၌ရှိသော မုန့်ညက်မကုန်၊ဘူး၌ရှိသောဆီမလျော့။17ထိုနောက်မှအိမ်ရှင်မ၏သားသည်ပြင်းပြစွာသော အနာရောဂါစွဲသောကြောင့်အသက်ချုပ်၏။မိန်းမကလည်း၊အိုဘုရားသခင်၏လူ၊ကိုယ်တော်သည်ကျွန်မနှင့်အဘယ်သို့ဆိုင်သနည်း။ကျွန်မအပြစ်တို့ကိုအောက်မေ့စေ၍ ကျမသားကိုတတ်အံ့သောငါကျမစီတို့ကြွလာတော်မူသလိုဟုအေလိယအားဆိုသောတင်းသားကိုငါအားပေးလို့ဟုဆိုလျက်မိမရင်ခွင်တဲကယူ၍မိမိနေရာအထက်ခန်းသို့ဆောင်သွားသဖြင့်မိမိအိယာပေါ်မှထားပြီးလျှင်အကျွန်ုပ်၏ဘုရားသခင်သာရဘုရားအကျွန်ုပ်တဲခိုသောဤမုတ်ဆိုးမ၌ ဘေးဥပပြု၍သူ၏သားကိုတေစေတော်မူမည်လောဟုသာရဘုရားကိုကြွေးကြော်လေ၏တဖန်သူငယ်ပေါ်မှာမိမိကိုယ်ကိုသုံးချိန်လှန်လျက်အကျွန်ုပ်၏ဘုရားသခင်သာရဘုရားဤသူငယ်၏ဝိညာဉ်ကိုတဖန်ဝင်စေတော်မူပါဟုသာရဘုရားကိုကြွေးကြော်ပြန်၏အေလိယစကားကိုသာရဘုရားကြားတော်မူ၍သူငယ်၏ဝိညာဉ်သည်ဝင်သည်ဖြင့် သူသည်အသက်ရှင်ပြန်၏။ဧလိယသည်သူငယ်ကိုအထက်ခန်းမှ အောက်သို့ယူသွား၍ကြည့်လော့။သင်၏သားအသက်ရှင်ပြီဟုဆိုလျက်အမိ၌အပ်လေ၏။မိန်းမကလည်း၊ဤအမှုကိုထောက်၍ကိုယ်တော်သည်ဘုရားသခင်၏လူဖြစ်ကြောင်းကို၎င်း၊ကိုယ်တော်ဆင့်ဆိုသောထာဝရဘုရား၏စကားတော်ဟုတ်မှန်ကြောင်းကို၎င်းကျွန်မသိပါသည်ဟုဧလိယအားဆို၏။